အခန်းကြီး35အငယ်1မှ3မောရှိသည်ဣဒရေလအမျိုးပရိသတ်အပေါင်းကိုစီဝေးစေ၍ဒါဝရဖျားမိန်တော်မူသောတင်တို့ကျင့်ဝတ်တရားဟုမူကား6ရက်ပတ်လုံးအလုလုရမည်တတမနေ့ရက်သည်တင်တို့၌တန်ရှင်းသောနေ့ဒါဝရဖျားအဖို့ညင်ဝတ်စွာနေရသောဥပုပ်နေ့ဖြစ်၏ထိုနေ့၌အလုလုသော သူမည်သည်ကအသေးခံရမည် သင်တို့နေရာအရပ်၌ဥပုသ်နေ့မှာမီးကိုမမွေးရဟုဆင့်ဆို၏။တဖန်မောရှေသည်ဣသရေလအမျိုးသားပရိသတ်အလယ်၌ထာဝရဘုရား၏အမိန့်တော်ကို ဆင့်ဆိုသည်ကား၊သင်တို့တွင်ထာဝရဘုရားအားလှူသော အလှူကို ပြင်ဆင်ကြလော့။ကြည်ညိုသော စေတနာ စိတ်ရှိသမျှသော သူတို့သည် ရွှေ၊ငွေ၊ကြေးဝါ၊ပြာသောအထည် မောင်းသောအထည်၊ဤသောအထည်၊ပိတ်ချောစိတ်မွေးအနီဆိုးသောတရေတခါရှတရေအကရှတတာလိမ့်ရန်စီပေါ်ဖို့မိရှုရာနန္တာပေါင်းမွေးဖို့ဖို့ရာနန္တာမျိုးမိထွန်းစရာစီရှဟန်ကြောက်ယေပရောဟိတ်တင်နိုင်နှင့်ရင်ဖွဲ့၌စီစရာကြောက်မြတ်ဒီဟုသောဒါဝရဖျားအားလှူသောအလှူကိုဆောင်ခဲ့ကြလော့ သင်တို့တွင်လိမ္မာသော သူရှိသမျှတို့သည် လာ၍တဲတော်နှင့်အပေါ်တဲအပေါ်တဲအဖုံရွှေချောင်းပြင်ပြားကန့်လန့်ခြင်းတိုင်ခြေစွတ်တို့ကို၎င်းတစ်တာနှင့်သူ၏ထံဘူးတစ်တာအဖုံကာယသောကလကာကို၎င်းစပွဲနှင့်သူ၏တပူသူ၏တစားရှိသမျှနှင့် ရှေ့တော်မုတ်ကို၎င်းမိထွန်းစရာဖို့မိခုံနှင့်သူ၏တစား မိကွက်များမိထွန်းစရာစီကို၎င်းနန္တာပေါင်းရှို့သော ပလင်နှင့်သူ၏တပိုးလင်းရန်စီမွေးသောနန္တာပေါင်းတဲတော်တကားဝကာယံကလကာကို၎င်းမိရှို့ရာရစ်ပူဇော်သောပလင်နှင့်ကြေးဝါစကားတပိုးတစားရှိသည်မြအင်ဒုံနှင့်ခြေတော်ကို၎င်းတဲတော်ဝင်းကလကာတိုင်ခြေစွဝင်းတကားဝကာစရာကလကာကို၎င်းတဲတော်တန်တင် ဝင်းတန်တင်ကျိုးများကို၎င်းတန်ရှင်းရာဌာန၌အမှုတော်ကိုထမ်းเสียအဝတ်ယေပရောဟိတ်အမှုကို ဆောင်သောအခါယေပရောဟိတ်အာယုန်နှင့် သူ၏သားဝတ်၍တန်ရှင်းသောအဝတ်ကို၎င်းဟာဝရဖျားမှားထားသောမူသမျှအတိုင်းလုပ်ရကြမည်ဟုဆင့်ဆို၏အငယ်20မှ29 ဣဒေလအမျိုးသားပရိသတ်အပေါင်းတို့သည်မောရှေထံမှထွက်သွားကြ၍မိမိစိတ်နှလုံးနှိုးဆော်သောသူ၊ကြည်ညိုသော စေတနာစိတ်သဘောရှိသောသူအပေါင်းတို့သည်ပရိသတ်စည်းဝေးရာတဲတော်လုပ်ဘို့၎င်း၊အမှုတော်ထမ်းစရာဘို့၎င်း၊သန့်ရှင်းသောအဝတ်ကို၎င်း၊ထာဝရဘုရားအားလှူသောအလှူကို ဆောင်လျက်လာကြ၏။ကြည်ညိုသောစေတနာစိတ်ရှိသောယောက်ျားမိန်းမတို့သည်လက်ကောက် နှဒေါင်းလက်စွပ်နှကောင်းဘူးရွှေတစားရှိသမျှကိုဆောင်ခဲ့သဖြင့်လှူသောသူအသီးသီးတို့သည်သာရဖျားအားရွှေကိုလှူကြ၏ပြာသောအထည်မောင်းသောအထည်နီသောအထည်ပိတ်ချောစိတ်မွေးအနီဆိုးသောသူ့ရည်တဟာရှတည်ရှိသောသူတိုင်းဆောင်ခဲ့၏ငွေနှင့်ကြေးဝါကိုလှူသောသူတိုင်းသာရဖျားအားလှူလေ၏အမှုတော်နှင့်ရှင်သောအလုတ်လုတ်เสียဖို့ အကရှတသားရှိသောသူတိုင်းလည်းဆောင်ခဲ့လေ၏ရကန်းတသောမိမအပေါင်းတို့လည်းကိုလက်နှင့်ရက်၍ပြာသောအထည်မောင်းသောအထည်ညီသောအထည်ပိတ်ချောရက်သမျှကိုဆောင်ခဲ့ကြ၏မိမိညံနှိုးဆော်သောမိမအပေါင်းတို့သည်စိတ်မွေးကိုရက်ကြ၏တကြီးတို့သည်လည်းရှဟန်ကြောက်ယေပရောဟိတ်တင်နိုင်နှင့်ရင်ဖွဲ့၌စီစရာကြောက်ကို၎င်းမိထွန်းစရာဖို့ လင်းရန်စီပေါ်ဖို့မိရှို့ရာနန္တာပေါင်းငွေပေါ်ဖို့ရာနန္တာမျိုးနှင့်စီကို၎င်း ဆောင်ရွက်ကြ၏ထိုတို့သာရဖျားသည်မောရှေအားဖြင့်မှားထားတော်မူသော အလုအမျိုးမျိုးရှိသည်မြဖို့ဣဒရေလမျိုးသားတို့တွင်ကြီးညိုသော စေတနာစိတ်နှိုးဆော်သောယောက်ျားမိန်းမအပေါင်းတို့သည်သာရဖျားအားကြီးညိုသောစိတ်နှင့်လှူကြ၏ငွေ30မှ35 တဖန်မောရှေကနားထောင်ကြလော့ဒါဝရဖျားသည်ယူဒအမျိုးသားခုရဤသားဖြစ်သော ဥရိဤသားဘေဇလီလကို အမည်ဖြင့်ခန့်ထားတော်မူပြီးသူသည် ရွှေငွေကြေးဝါကိုလှုပ်သောအတက်ကြောက်ကိုတွေး၍စီသောအတက်တစ်သားကိုထုလှုပ်သောအတက်နှင့် အမျိုးမျိုးသော အလုတ်ကိုထူးဆန်းစွာလှုပ်တတ်မည်အကြောင်းဉာဏ်ပညာနှင့်တကွသိပ္ပံအတက်အမျိုးမျိုးကိုပေး၍ဘုရားသခင်ဝိညာဉ်တော်နှင့် ပြည့်စုံစေတော်မူပြီး သူနှင့်ဒံမျိုးသားအဟိတမေတာအဟောလျဘတိသူတပားအားအတက်တင်ပေးနိုင်ပြီအကြောင်းဉာဏ်ကိုပေးတော်မူပြီး ထိုသူတို့သည်ထုလုတ်တက်သောသူ၏အလုတ်ဆံပြသောလက်သမား၏အလုတ်ပြသောအထည်မောင်းသောအထည်ဏီသောအထည်ပိတ်ချောကိုချဲလေတတ်သောသူ၏အလုတ်ရက်တတ်သောသူ၏အလုတ်အနည်းနီးလုတ်တတ်သောသူ၏အလုတ် ထူးဆန်းစွာကြံစီတတ်သောသူ၏အလုပ်အမျိုးမျိုးရှိသမျှတို့ကိုလုပ်တတ်မည်အကြောင်းဉာဏ်ပညာနှင့် ပြည့်စုံစေတော်မူပြီ